ဖိလိပ္ပိဩဝါဒစာအခန်းကြီး3အငယ်1မှ7ကျွင်းသေးသောစကားဟုမူကားငါညီကိုတို့သခင်ဖျား၌ဝမ်းမြောက်ခြင်းရှိကြလော့အထက်ထက်ငါရေးလိုက်တော်လဲပင်မခြင်းမရှိတင်တို့မူကားလုံခြုံခြင်းရှိကြလိမ့်မည်ခွေးတို့ကိုရှောင်ကြလော့မကောင်းသောအကျင့်ကိုကျင့်သောသူတို့ကိုရှောင်ကြလော့အယေပြားလီးခြင်းကိုခံယောင်ဆောင်သောသူတို့ကိုရှောင်ကြလော့ငါတို့သည်စိတ်ဝိညာဉ်အားဖြင့် ဘုရားသခင်ကိုကိုးကွယ်၍ဇာတိ၌ကိုးစားခြင်းမရှိဘဲယေရှုခရစ်၌သာဝါကြွားဝမ်းမြောက်သောသူဖြစ်၍မှန်သောအရေးပြားလှီးခြင်းကို ခံသောသူဖြစ်ကြ၏သို့တော်လည်းငါဖြစ်လျင်ဇာတိ၌ကိုးစားเสียအကြောင်းရှိ၏အခြားသူမည်သည်ကားဇာတိ၌ကိုးစားเสียအကြောင်းရှိသည်ဟုထင်လျင်ငါမူကားသာ၍ရှိ၏ငါသည်ရှိရမြောက်သောနေ့၌အရေးပြားလှီးခြင်းကိုခံရ၏ဤဒေလာမျိုးဗိယမင် အနွယ်ဖြစ်၏ဟေဘဲလူမှဆင်းသက်သော ဟေဘဲလူစစ်ဖြစ်၏တရားအဖျင်ပါရိရှဲဖြစ်၏စိတ်အားကြီးခြင်းကိုမေးတော့ငါသည်အသင်းတော်ကိုညှင်းဆဲသောသူဖြစ်၏ပညာတရားအဖျင်ရသောဖြောင့်မတ်ခြင်းကို မေးပြန်တော့ငါသည်အပြစ်တင်ခွင့်နှင့်ကင်းလွတ်သောသူဖြစ်၏သို့တော်လည်းငါ၏အကျိုးစီးပွားကို ပြုစုသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏ထိုမြတ်မက ငါ၏သခင်ယေရှုခရစ်ကိုတည်သောပညာသည်အဘယ်မျှလောက်မြတ်သည်ကို ထောက်၍ခတ်သိမ်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏ထိုသခင်ကြောင့်ခတ်သိမ်းသောအရာတို့ကိုအရှုံးခံရပြီတည်ခြင်းမှထမြောက်သောအခွင့်ကိုငါရနိုင်ကောင်းလျင်ကိုရောသည် အသေးခံတော်မူသည့်ဤသူငါသည်လည်းအသေးခံ၍ထိုသခင်ကို၎င်းထမြောက်တော်မူခြင်းတကိုးကို၎င်းဆင်းရဲခံတော်မူခြင်းကိုဆက်ဆံ၍ ခံခြင်းကို၎င်းတိကျွမ်းခြင်းငှာပညာတရားအဖြစ်ရသောကိုဖြောက်မှတ်ခြင်းကိုမကူစားဘဲခရစ်တော်ကိုယုံကြည်ခြင်းအဖြစ်ရသော ဖြောက်မှတ်ခြင်းဒီဟုသောယုံကြည်ခြင်းအတွက်ကြောင့်ဘုရားသခင်ပေးတော်မူသောဖြောက်မှတ်ခြင်းကိုကူစားသဖြင့်ခရစ်တော်ကိုအမျက်ရ၍ထိုသခင်၌တည်ပါမည်အကြောင်းခတ်သိမ်းသော အရာတို့ကို မစင်ကဲ့သို့ငါထင်မှတ်၏ထိုတို့ဆိုသော အကျိုးကိုခံရပြီး စုံလင်ခြင်းသို့ရောက်ရပြီဟုငါမဆိုလိုအကျဉ်ကျိုးကိုပေးခြင်းကခရစ်တော်သည်ငါကိုကင်ဖမ်းတော်မူ၏ထိုအကျိုးကိုကင်မိခြင်းကငါပြည့်၍လိုက်သေး၏အငယ်73မှ21ဤကိုယ်တို့ငါကင်မိပြီဟုကိုကိုကိုမထင်တော်လဲငါပြုသောအမှုတစ်ခုဟုမူကားနောက်ကျသောအရာတို့ကိုမမှတ်ပဲရှေ့၌ရှိသောအရာတို့ကိုလှမ်းကမ်း၍ယေရှုခရစ်အားဖြင့် ဘုရားသခင်သည်အထက်အရမှ ခေါ်တော်မူခြင်းနှင့်ဆိုင်သောစုကိုရခြင်းငှာပန်းတုံးတိုင်သို့ငါလိုက်ပြေး၏ထိုကြောင့်စုံလင်သောသူ ရှိသမျှတို့သည်ဤသို့သောသဘောကိုဆွဲလန်းရကြမည်တင်တို့သည်စုံတစ်ခုသော အရာ၌သဘောချမ်းသာလျင် ထိုအရာကိုပင်ဘုရားသခင်ပေါ်ပြတော်မူလိမ့်မည်သို့မဟုတ်တော်လဲယခုမိသည်မြအတိုင်းတဏီဒီကျင့်၍တသဘောဒီရှိကြရမည် ညီကိုတို့ငါကျင့်သည့်ဤသူတင်တို့သည်တညီတူတီကျင့်ကြလော့ငါတို့ပေးသော ပုံတက်တဲ့နေညီကျင့်သောသူတို့ကိုလည်းရှုမှတ်ကြလော့အကြောင်းမူကားအထက်အပန်ပန်ငါပြော၍ယခုပင်မျက်ရည်ကျလက်နှင့်ပြောသည့်အတိုင်းခရစ်တော်ဤလက်ဝါးကတိုင်ကိုရံပက်ပြု၍ကျင့်သောသူအများရှိကြ၏ထိုသူတို့သည်ပျက်စီးခြင်း၌လမ်းဆုံးတတ်ကြ၏သူတို့၏ဖျားမူကားမိမိတို့ဝမ်းပေသည် မိမိတို့ရှက်ကြောက်ဖွယ်သောအကျင့်၌သာမိမိတို့ဝါကြွားကြ၏လောကီအရာတို့ကိုသာ စိတ်ဆွဲလန်းခြင်းရှိကြ၏ငါတို့ကျင့်သောအကျင့်မူကားကောင်းကင်ဘုံနှင့်ဆက်ဆိုင်လျက်ရှိ၏ကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်သည်ကောင်းကင်ဘုံမှကြွလာတော်မူမည်ဟုငါတို့သည် မျှော်လင့်လျက်နေကြ၏ထိုသခင်သည်ခတ်သိမ်းသော အရာကိုပင်မိမိအောက်၌နှိမ့်ချနိုင်တော်မူသော ပြုပြင်အားထုတ်ခြင်းအပြင်ယုံညံ့သောငါတို့ဤကိုခန္ဓာကိုပင်ဘုံတရေနှင့်ပြည့်စုံသောကိုခန္ဓာတော်ဤနီးတူဖြစ်စေခြင်းကအသစ်ပြင်ဆင်တော်မူလတံ